သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပေါင်းလဆန်း4ရက်2022ခုနှစ်မလ9ရက်စနေနေ့၌အွန်လိုင်းမှဟောကြားအပ်သောပရင်မလုံးချင်သူ တေမိယကုမာရအပိုင်း3တရားဒေသနာတော် ဘယင်ဖြစ်ရမှာကြောက်ရွံ့သည့်အတွက်ကြောင့်တိုးတွင်းသို့မရောက်ရအောင်ကြံဆောင်အထုတ်ခဲ့တဲ့အတိုင်းတကယ်တော်တဲ့ကိုတေမိယကုမာရဟာအန္တရာယ်ကင်းကင်းနဲ့ရောက်ရှိလာခဲ့တာဖြစ်တယ်အဲ့လိုရောက်ရှိတဲ့အကြောင်းကြောင့် သူ့ရင်ထဲနှလုံးထဲမှာဝမ်းသာပီတိဖြစ်ပြီးတော့သူစ조사အထောက်ခဲ့တဲ့16နှစ်လုံးလုံးအာယောင်ဆွံ့အောင်ဆောင်ခဲ့တဲ့အဋိဌံချက်ဟာအောင်မြင်တဲ့အကြောင်းကောင်းကောင်းကြီးအကျိုးဖြစ်တဲ့အကြောင်းဝမ်းမြောက်ဝမ်းသာပျောက်ဆုပ်လိုက်တဲ့အချိန်မှာသူနန္ဒယထတိန်ကတေပိယကုမာရမင်းသားကိုပြောတော့ဆို ဧဝံဝဂုကထောတန်တော်ဝိသိထဝစနောစတိကတ္တမပါတုစပိတုစတန္တိကေနပဏိတရာအခုလို့သာသာရရစကားကိုခြေချင်းငန်းငန်းပြက်ပြက်သားသားပြောရသူဖြစ်ပါရဲ့တန်းနဲ့ ဘယ်တော့ခမည်းတော်ရဲ့ရှေ့မှာဘယ်တော့ခမည်းတော်ရဲ့ထံမှာဘာဖြစ်လို့စကားမပြောတုံဒီကောတုတ်နေရပါတည်းအရှင်မင်းသားလို့သူနန္ဒရထားတဲ့ကအဲ့လိုပေးတဲ့အခါမှာတေမိယကုမာရကရှင်းပြောတယ်နာဟံအတ္တန္တိတောပခောနာဟံအတ္တန္တိတပခောငါဟာ အယိုးအစ်စ်မပါတဲ့ဆွန့်အားနေတဲ့ပုဂ္ဂိုလ်မဟုတ်ဘူးနပတိရောအသောတတာနာမကြတဲ့ပတိရာဆိုတဲ့နာထိုင်နေတဲ့နာကန့်နေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးနာဟံအစိမ်မှတာမူကောရှာမပါတဲ့စကားပြောမပြောနိုင်တဲ့အအာလည်းမဟုတ်ဘူး မမမူကပတ္တရယိငါ့ကိုဆွမ်းအပ်နာမကြလို့မင်းမထင်နဲ့တဲ့ငါအဲ့ဒီလိုဆွမ်းအပ်နာမကြရအောင်ဆောင်းတာဟာအကြောင်းရှိတယ်ပုရိမန္တရာမဟာဇာတိယထရိစ္ဆမကာရယိကာရယိတောတဟိရိစ္ဆပပတ္ထံဣရိယံဘုဒ္ဓငါအတိတ်ဘဝကိုပြန်ပြီးတော့အမှတ်ရတယ် ဒီတိုင်းပြည်မှာငါဘယင်လုပ်ခဲ့ဘူးတယ်အဲ့ဒီဘယင်လုပ်ခဲ့တဲ့အကုသိုလ်ကြောင့်ဒီအကျိုးအရေးမှငါခံစားခဲ့ရတယ်ဝိတတိစေဝဝတ္တဏိတဟိံရစ္ဆပကရေငါဒီနိုင်ငံမှာနှစ်ပေါင်း20 ဘယင်လောက်ပြီးတော့အုပ်ချုပ်ခဲ့တာဖြစ်တယ်အတိတိဝန္တသဟတာနိနိရိယမိအပစ္စည်းတာဘယင်ဘဝကနေသုတိသွားတဲ့အခါမှာနှစ်ပေါင်း8000ငါငရဲခံခဲ့ရတယ်တတရိသတဟံပိတောမမရိသပိသေစေယောထားကြောင့်မို့ငါဘယင်ဖြစ်ရမှာအမတ္တမကြောက်တယ် အတိတ်ဘဝကိုအမှတ်ရပြီးတော့ဘယင်ဖြစ်မှငါသိကြောက်တယ်မမရိစ္ဆာပိတိစေယောဧကနိဒငါကို မင်းမြောက်ကြတော့မှာပဲငါဟာတူရီသောဘယင်ရဲ့သားတော်ဖြစ်တယ်ဒါကြောင့်ငါကိုမင်းမြောက်မှသိချတယ်အဲ့ဒါငါ့ကိုမင်းမမြောက်ပါစေနဲ့မင်းမဖြောက်ဖြစ်အောင်မင်းမမြောက်ဖြစ်အောင်တတ္တမမာတုဆ ပိတုစတန္တိကေနပနေန္တရာဒါကြောင့်မို့အမေဖေရဲ့ရှေ့မှာငါလုံးဝစကားမပြောဘဲနေခဲ့တာဖြစ်တယ်တကယ်တော့သူမင်းဖြစ်ရမှာကြောက်လို့ဒီနီလန်းကိုလည်းပဲထိချက်ဆောင်နတ်သမီးကတန်တရားပါတဲ့တန်ရောစင်နဲ့သူ့ကိုကြံပေးတာဖရင်သားတော့ဆိုတာဒီတိုင်းထွက်ပြေးလို့လည်းရတော့မဟုတ်ဘူး တော်ရဲရောက်ဖို့ဆိုတာတော်တော်ခက်ခဲရင်လည်းပေါ့နန်းတော်ထွက်ဖို့ဆိုတာလည်းလွန်ခက်တယ်အဆောင်ချက်တွေနဲ့ထူထပ်စွာနေရတဲ့ဘဝမှာသူစိတ်ကူးရှိတာလှုပ်ဖို့ရမနာမခဲရင်ဒါကြောင့်မို့ဒီနီလန်းကိုကျင့်သုံးလိုက်တာသူတို့ကိုယ်တိုင်ကမလို့ချင်တော့လို့တကယ်ကိုအယုဒ္ဓမကောင်ဆိုပြီးနန်းတော်ကနေပြီးတော့စွန့်ပစ်မဲ့ အဆင့်ရောက်ဖို့ရအတွက်သူဟာ16နှစ်လုံးလုံးကြိုးစားအထောက်ခဲ့ရတာဖြစ်တယ်ဘယင်ဖြစ်မှကြောက်လို့ဒီလိုကြိုးစားအထောက်ခဲ့တာအဲ့ဒီလိုသူအတိတ်ဘဝအာအတိတ်ဘဝစာကြောင်းကို ပြန်ပြောင်းပြီးတော့တတိယရနဲ့ပတ်သက်ပြီးယထာတိုင်းကိုသူကရှင်းပြောတယ်။ဩစင်ကေမနိတတိတောပိတအထာနုတတတိ။ဒီနေ့ ငါရဲ့ဖခမီးတော်ကငါ့ကို ရှင်ခွင်ထဲမှာပိုက်ထားရင်တိုင်းပြည်ကိစ္စကိုသူကစီမံချက်တွေချတယ်တဲ့တိုင်းပြည်ကိစ္စကိုစီမံနဲ့ဆုံးမတယ်ဧကဟန္တဘန္တအေးလူတယောက်ကိုတော့ကျိန်နဲ့ဆူရှိတဲ့ကျိန်နေနဲ့ရိုက်ပြီးထောင်သွင်းကျင်းချတာလိုက် ဧကံခါရပရိစီကတယောက်ကိုတော့လှမ်းနဲ့ထိုးစားရည်နဲ့ပက်မသေးသေးအောင်လှုပ်လို့ပြစ်ဒဏ်ခတ်ခဲ့တယ်နောက်တစ်ယောက်ကိုတော့ထောင်သွင်းအကျဉ်းချခိုင်းပြီးနောက်တစ်ယောက်ကိုတော့ဧကံသူလသမိန်အုပ်ပေးထားတခြင်းရှို့ခိုင်းထားတယ်ပေါ့စံပြအပြစ်ပေးတဲ့အနေနဲ့ လူမြင်ကွင်းမှာကားစဉ်တင်ပြီးတော့တခြင်းရှို့ထားတယ်အဲ့ဒါလိုစီရင်ရချတာ哦အာခမည်းတော်ရဲ့ရင်ခွင်ထဲမှာထိုင်းနေရင်ကိုယ်တိုင်ကြားခဲ့ရတာဖြစ်တယ်တာယဟံဖရုတံသုတ်တော်ဝါစာယော သမှုတိရိတာတကယ်ရစ်စကြမ်းကြုတ်တဲ့စကလုံးတွေနဲ့ ရင်ကအမိန်တော်ချနေတာကိုငါဟာစိတ်နှလုံးတုံ့လုံးဖွယ်ကြားခဲ့ရတယ်ပေါ့အဲ့ဒါမှရက်စက်ကြမ်းကြုတ်တဲ့စကားလုံးတွေသုံးချပြီးတော့စီမံချက်ချနေတာအပြစ်ဒဏ်ပေးနေတာအဲ့ဒါနဲ့ငါဘယင်ဖြစ်ရင်လည်းဒီလိုလုပ်ရမှာပဲဆိုတာကြောက်လို့အမှုကောမူကဝန်နေလားငါဟာ စကားမပြောတတ်တဲ့ပုဂ္ဂိုလ်မဟုတ်ပေမဲ့အနေတဲ့ပုဂ္ဂိုလ်မဟုတ်ပေမဲ့အနေအောင်ဆောင်ခဲ့တယ်အပက်ခောပက်ခတမတော်မတန်စွမ်းစွန့်နေတဲ့ပုဂ္ဂိုလ်မဟုတ်ပဲမတန်စွမ်းစွန့်နေတဲ့ပုဂ္ဂိုလ်ရောဟန်ဆောင်ပြီးနေခဲ့ရတယ်တကေမုဒ္ဒကရိတသမေအစ္ဆာဟံတံပရိပလူတော် ကိုယ့်ရဲ့ကျင်ငယ်ကျင်ကြီးထဲမှာငါဟာဆက်ဆုပ်ယွန်ရှာပွဲရကိုယ့်ရဲ့မစင်အညစ်အကြေးတွေနဲ့ဒီလိုနေခဲ့ရတယ်ပေါ့ညစ်ညစ်ပြီးပြီးနေခဲ့ရတယ်အဲ့ဒါဒီအားလုံးဟာငါမင်းဖြစ်မှာကြောက်လို့ပဲဘယင်လောက်မှာကြောက်လို့ဘယင်ဘဝကလွတ်မြောက်ဖို့အတွက် ငါကြိုးစားအထောက်ခဲ့တာဖြစ်တယ်လို့ကတိရင်စပရိတင်စတင်စဒုက္ခိနတန်ယုတံကောမံဇီဝိတမဂမဝေရံကိရထကိနစီမင်းစင်သာကြည့်တဲ့လူအသက်ဆိုတာဟာအဗဓမ္မခက်ခဲတဲ့အသက်ရှင်ဖို့ရအတွက်ဟုတ်တယ်လူအသက်ဆိုတာနော်အသက်ရှူရသွားလဲသေတာပဲနိ အစာအာဟာရပြတ်သွားရင်လည်းသိတာပဲအခုကိုဗစ်ဖြစ်တဲ့လူတွေဆိုကြည့်လေသက်မရှူနိုင်လို့သေသွားကြတဲ့လူတွေအများကြီးအောက်ဆီဂျင်ကျတယ်ဆိုပြီးသက်ရှူမရလို့သေသွားကြတာတွေအများကြီးကတိရသက်ရှင်ဖို့အတွက်အလုံးကိုခက်တယ်တရှူအတွင်းလေးတွေမှာလည်းလူတွေကသေဆုံးနိုင်တယ်ပေါ့အဲ့လောက်ခက်ခဲတဲ့အသက်ဟာ က်ခဲခြင်းခက်ခဲပါစေရှည်မယ်ဆိုရင်တော့လေရှည်ရှည်နေရမယ်ဆိုရင်တော့လေကြိုးစားတဲ့နာပေါ့တဲ့ခုတော့မဟုတ်ဘူးခက်ခဲတဲ့အပြင်ပြိတ္တင်စတို့လဲတို့တောင်းနေအသက်ဆိုတာတစ်စက္ကန့်လောက်ပဲအသက်ရှိကြတာလူတွေကတစိတ်ထဲနဲ့ပဲအသက်ရှင်တယ်လို့ပြောတာလူတွေရဲ့အသက်ရှင်ရေးဟာဥပ္ပတိပင်လို့ဆိုတဲ့မှာ ဥပခဏလေးလောက်ပဲအသက်ရှင်ကြတာဖြစ်တယ်။ကျန်တာကရှေ့ဆက်သွားလို့သာအသက်ရှင်တာ။တကယ်ကတော့လူရဲ့အသက်ဟာတစ်စက္ကန့်ပဲရှိတယ်လို့ထင်ရှားအောင် ပြောမယ်ဆိုရင်အဲ့ဒါလိုပြောအောင်။တစ်စက္ကန့်ပြီးပျောက်သွားတာပဲလေ။နောက်ထပ်ဆက်ပြီးတော့ပေါ်နေလို့သာအသက်ရှင်တယ်လို့ခေါ်နေကြတာ။ဒီတစ်စက္ကန့်ပဲဖြစ်လာတဲ့အသက်ဟာသေဆုံးသွားတာပဲ။ဒါကနန္စီဝိတရဲ့ လင်မြန်မှုကိုကြည့်မယ်ဆိုရင်သူ့ကိုအသက်ခေါ်တယ်ဆိုရင်သူ့ရဲ့အသက်ဟာအမတမတိုးတယ်လို့ပြောလို့ရဆက်ကပိုင်းလေးအတွင်းမှာပဲသူဟာသိဆုံးနေကြတာအဲ့တော့အဲ့တော့အသက်ရှင်ဖို့အတွက်လည်းကြိုးပမ်းကြလဲရတာပင်မဆင်းရဲခံလဲရတာအဲလူတွေနေစင်နဲ့အမြလှုပ်လှုပ်နေတာဘာအတွက်တုံးဆိုအသက်ရှင်ဖို့အတွက်လှုပ်လှုပ်နေကြစာဝတ်တော်ဖို့အတွက်လူတွေဟာစားစရာရှိဖို့ ဝတ်ဆရာရှိဖို့နေဆရာရှိဖို့ဒီထဲမှာမကြမ်းမမရင်စေဝါဒစာကုနိုင်ဖို့ဆိုတဲ့ဒါတွေအတွက်နေစဉ်နဲ့တကွာလုံးမပြီးတော့ရုံးကန်လှုပ်ရှားနေကြတာဖြစ်တယ်။အဲဒါကြောင့်အသက်ရှင်ဖို့အတွက်လုံးကန်နေရတာဖြစ်တော့အမှန်တန်ခက်ခဲတယ်လို့ပြောတယ်။အဲလိုခက်ခဲအောင်ထိန်းသိမ်းရတဲ့အသက်ကအရှည်ကြီးနေရတဲ့အကြာကြီးတည်တန်းတယ်ဆိုရင်လည်းပဲလုံးတင်တာပေါ်တယ်။ နောက်တစ်ခါမကြာတောင်မှဒီအသက်ဟာသက်ရှင်နေရင်ချမ်းသာတဲ့ဆိုရင်လည်းလှုပ်တင်တာပေါ့တဲ့အခုကျတော့အသက်ဟာအသက်ရှိဖို့ခက်ခဲပင်ပန်းသလောက်အချိန်ခါလဲဓမ္မတူတောင်းနေဆင်းရဲဒုက္ခတွေနဲ့လည်းအများရန်တွဲနေတယ်ဆိုအသက်ဆိုတာဟာ ဘာမှတန်ဖို့မရှိဘူးပေါ့တကယ်ကိုတန်တရားထဲမှာကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေနဲ့ရှင်တွဲနေတဲ့အသက်အဲ့ဒီအသက်အတွက်ကောမန်စီဝိတမာခမဒီလိုတန်ဖိုးမဲ့တဲ့အသက်အတွက်ဝေရံကိရိတာထကိတ္တစီ ကိုယ်သက်ရှင်ဖို့အတွက်ဘာဖြစ်လို့သူများကိုတတ်မလဲလောကလူတွေဟာကိုယ်သက်ရှင်ဖို့အတွက်သူများကိုဒုက္ခပေးနေကြတာဖြစ်တယ်ဟောကိုယ်သက်ရှင်ဖို့အတွက်ကြည့်လေနေစဉ်နဲ့အမျှတန်းချီသောတရားတွေကိုတတ်ပြီးတော့လူတွေဟာစားနေကြတာနေစဉ်နဲ့အမျှဒါဘာအတွက်လဲသူသက်ရှင်ဖို့အတွက် ကိုယ်သက်ရှင်ဖို့အတွက်ပစ္စည်းဥစ္စာတွေလည်းမတရားယူကြတယ်မရရအောင်ရှာနေကြတယ်ဒါကိုယ်သက်ရှင်ဖို့အတွက်လုပ်နေကြတာလေမတရားတဲ့နိလန့်နေနဲ့လုပ်နေကြတာဒီတန်မိုးမဲ့တဲ့အသက်တစ်ချောင်းအတွက်ဘာဘယ်လိုအကြောင်းနဲ့မှဒီငါးပါးသီလချိုးပေါက်เสียအကြောင်းရှိဘူးလို့ဘုရားလောင်းသူနန္ဒယထာတိတ်ကိုပြောပြနေတာ ကတိရင်စပရိတင်စတင်စဒုက္ခိနတန်ယုတံကောမံစီဝိတဘာဂမဝေရံကရိတာထာကိနစီဒီတဲ့အတွက်ဘာဖြစ်လို့ကိုချင်းတိလာတွေကိုပြက်ပြားစေရမှာလဲတန်ဖိုးမှမရှိတဲ့အသက်တွေဘာလို့ကြိုးစားရမှာလဲဘုရားလောင်းသူ့အမြင်ကိုတေမယကုမာရကအဲ့လိုပြောတယ် ပညာယသအလဘိနဓမ္မတသအတ္တတနာကောမံစီဝိတမာဂမဝေရံကိရထခိနစီလူတွေဟာအသိဉာဏ်မရလို့ကိုဘဝကိုဆင်ញင်သုံးသပ်နိုင်တဲ့အသိဉာဏ်မရကြလို့တနည်းအားဖြင့်ပြောမယ်ဆိုရင်ဝိပဿနာပညာမရှိလို့ဝိပဿနာပညာဆိုတာအသက်ဟာစက္ကန့်လေးလောက်ပဲတိုးတယ်စက္ကန့်လေးလောက်ပဲ ရှည်ရှည်နဲ့ဖြစ်ပြီးပြတ်သွားတယ်ဆိုတဲ့ဒီပညာမရှိလို့အသက်ကိုရှည်ကြီးထင်နေတာအဲ့ဒီဝိပဿနာပညာကင်းမဲ့လို့အမှန်တရားကို မသိကြဘူးဓမ္မတသအတ္တတနာမှန်တရားကိုမမြင်ကြဘူးတဲ့အဲ့ဒီအမှန်တရားကိုမမြင်တဲ့ပုဂ္ဂိုလ်အသိဉာဏ်ကင်းမဲ့တဲ့ပုဂ္ဂိုလ်တွေတန်ဖိုးမဲ့တဲ့တည့်အသက်အတွက်ဘာဖြစ်လို့ဘာကြောင့် ငါးပါးသီလကိုချုပ်ဖောက်ရမှာလေသူမြတ်အသက်ကိုအန္တရာယ်ပြုပါမှာလေဖယင်လို့ရင်သူမြတ်အသက်တတ်ရမယ်သူမြတ်ရဲ့ဥစ္စာတွေသိယူရမယ်သူတော်အသမယာစောကားတာတွေလည်းလှုပ်တတ်တယ်လိမ်လီမှုဆိုတာတော့မပြောနဲ့တော့အာနာရှိတဲ့ပုဂ္ဂိုလ်ဆိုမှန်မှန်ကန်ကန်ပြောရမှာမဟုတ်ဘူးလိမ့်နေတာပဲလေ လောကကြီးမှာအမှန်ပြောတဲ့ပုဂ္ဂိုလ်ဆိုတာဗဒမရှားတယ်ကိုတို့ရာဓုကုံသိစီစိန်တွေတည်မြဲဖို့အတွက်အစွမ်းကုန်လိမ့်ပြီးလှည့်ပြားပြီးတော့နေကြတာဖြစ်တယ်တော့မုသဝါဒလည်းကျွလွန်ကြတာသူရမိတဲ့ဟာဆိုတာတော့မပြောနဲ့တော့ပေါ့အဲ့ဒီလိုအသက်အတွက်ဘာဖြစ်လို့ဒါတွေလောက်အောင်မှာလဲတဲ့ အဲ့ဒီလိုပညာမဲ့တဲ့ပုဂ္ဂိုလ်တွေတရားအသိမရှိတဲ့ပုဂ္ဂိုလ်တွေကတော့လောက်ကောင်းလောက်လိမ့်မယ်ငါအနေနဲ့ဘာလို့လောက်အောင်မလဲဆိုပြီးတော့သူဥဒန်းကျုခဲ့တဲ့စကလုံးတွေနဲ့ပြန်ပြီးတော့သူနန္ဒရဲ့စာတဲ့ကိုထပ်ပြောတယ်အပိအတရမာနနာဖလာတာဝသမိစတိငါ16နှစ်လုံးလုံးဆွံ့အောင်အားအောင် နားမကြားရအောင်ဆောင်ခဲ့တဲ့ဟာတွေကအခုချိန်မှာအကျိုးအမြတ်အနေနဲ့ဖြစ်ပေါ်လာပြီဝိပကဗျမစရိယောသမိဧဝံဇာနာဟိတာရတိငါလို့ချင်တာတွေအခုချိန်မှာဖြစ်လာပြီမင်းအဲ့လိုမှတ်လိုက်ပါငါဟာဒီအတွက်ကြိုးစားတာဖြစ်တယ်ငါဒီအတွက်ကြောင့်ဆောအနာမရှားအောင်ဆောင်းခဲ့တာဖြစ်တယ်အပိအတ္တရမနနာသမတ္တထောဝိပစ္စတိလာယီမန်ရဲ့အကျိုးတွေဟာ အခုအကောင့်ထဲပေါ်လာပြီဝိပက်ကဗြဟ္မစရိယောသမီးနေခံတော့အကုတော်ပယောဖေကင်းရန်ကွာအန္တရာယ်ကင်းကင်းရှင်းရှင်းနဲ့ငါရောက်ချင်တဲ့တော်တဲ့ရောက်လာခဲ့ပြီသူတို့ချင်တာခုကလွတ်လွတ်ကျွတ်ကျွတ်လုပ်လို့ရသွားတယ်နန်းတော်အထွက်ဖို့ဆိုတာမတမခဲနေတာအဲ့ဒါကြောင့်သူတို့ချင်တဲ့ဟာကို16နှစ်လုံးလုံးအောင်ဤသီးခံပြီးတော့ အခက်ခဲတွေအလုံးကြော့ဖြတ်ပြီးတော့အခုအောင်မြင်လာခဲ့တဲ့အကြောင်းသူဟာနန်းတော်ကိုပြန်မသွားခြင်းဘူးဆိုတာကိုသိစေလို့ပြီးဒီဥဒံကျုခဲ့တဲ့စကားကိုစကားကိုပဲပြန်ပြောတာဖြစ်တယ်။အာဒီလိုခက်ခဲတွေဒီလိုဘယင်ဖြစ်ရမှာကြောက်လို့ဒီကိုမရောက်ရအောင်ကြိုးပမ်းခဲ့တာ။ဘာဖြစ်လို့ နန်းတော်ပြန်ရမှာလေဆိုတော့ကိုသူနန္ဒယထာအချိန်ကထင်းထရှားရှားပြောလိုက်တဲ့အခါကျတော့သူနန္ဒယထာတွေကတေမိယကုမာရမင်းသားဟာဘယင်ဖယင်ဘဝတိုင်းပြည်အုပ်ချုပ်မင်းလုပ်ရမယ်မင်းစည်းစိမ်ကိုခွေးသေးကောင်ပုတ်လို့စိတ်ထဲမှာထားပြီးတော့၁၆နှစ်လုံးလုံး အတိတ်ထမပြတ်ဆောင်ရွက်ပြီးရှဟန်ဖြစ်ဖို့တောထဲမှာသူဝင်ခဲ့တာငါလိုယထာရိဘဝဖတ်တမိုးရှိမှလေခုမင်းသားတော်မှအမတန်ကြီးကျယ်တဲ့စီစဉ်ချမ်းသာတွေကိုစွန့်ပြီးတော့တယ်မရောက်ရအောင်လာခဲ့တာငါလိုသူများခိုင်းပတ်ယထာမောင်းစားရတဲ့ယထာဒိဘဝမျိုးဟာ ကောင်းတဲ့အသက်မွေးမှုမျိုးမဟုတ်ဘူးဒါကြောင့်ငါလည်းပဲမင်းသားနဲ့အတူရှသိဝမယ်လို့စိတ်ကူးရသွားပြီးတော့အဟံပိပပိစိတ်တံပိရာဇဗုဒ္ဓတဝန္တိကေအဝယတုမံဗတ္တံတိပပိစ္ဆာမေပပိစ္ဆာမမရောစတိသူပြောတဲ့စကားလေးက ရှင်မင်းသားတဲ့ရှင်မင်းသားရဲ့ထမ်းမှာကျွန်ုပ်လည်းရသေးကိုပြစေ။ဒါပပိစ္ဆဆိုတဲ့စကားလုံးကတော့သာသနာပေါင်းဝင်ရောက်တယ်ဆိုတာဖះပွင့်တဲ့အချိန်ကျတော့ယဟန်ပေါ့ဖះမပွင့်တဲ့အချိန်မှာတော့ယသိပေါ့ပပိစ္ဆဆိုတာဒီသူတော်စင်အဖြစ်ကပ်ရောက်တာကိုခေါ်တာပဲတနည်းအားဖြင့်ပပိစ္ဆဆိုတာ ရှင်းတဲ့နှလုံးထဲမှာရှိတဲ့ကိရိတာတွေကိုထုတ်ပြစ်တဲ့သူတော်စင်ဘဝကိုဆွလို့တယ်ပေါ့နော်မြတ်မလူပြန်တော့ရှင်ယဟန်ယသိဒီလိုပြန်ကြတာဖြစ်တယ်ပေါ့သို့တော့သူတော်စင်ဘဝလို့ဆွလို့တယ်ပေါ့နော်အဲ့ဒီမှာအဟံပိပပိစိတ်တာမိသူလည်းပဲသူတော်စင်ဘဝကုပြောင်းမယ်မင်းသားရဲ့အထံမှာသူတော်စင်ဘဝလုတ်ပြရစီအဟဝယတုမံဗတ္တန်တေ အရှင်မင်းသားကျွန်ုပ်ကိုလည်းခေါ်ပါငါနဲ့အတူနေလို့ခေါ်စမ်းပါမင်းမပြန်နဲ့တော့ငါနဲ့အတူနေလို့သူ့တရားဝင်ခေါ်စမ်းပါလို့ပပိစ္ဆမမရောစတိဒီတော်ကြီးထဲမှာသူလည်းယသိဘွားအားကြပါတယ်အဝတ္တသဘောကြပါတယ်ယသိဘွားနဲ့နေချင်ပါတယ်လို့သူနန္ဒရဲ့ထားတဲ့ကဒီလိုမင်းသားစီတောင်းဆိုတဲ့အခါမှာ ဒေမိယကုမာရမင်းသားကစဉ်းစားလိုက်တယ်အင်းသူ့ကိုငါသူတောင်းဆိုတဲ့အတိုင်းရသေးဝတ်ပေးလိုက်မယ်ဆိုရင်ငါရဲ့မေတော်ခမီးတော်တွေငါစီရောက်လာမှာမဟုတ်တော့ဘူးတေဗီပဲထင်ပါလေငါစီရောက်လာမှာမဟုတ်ဘူးတဲ့ဒါရဲမကဘူးငါစီမရောက်လာလို့ရှင် သူတို့အတွက်လည်း ဘာကောင်းကျိုးမှဖြစ်မှာမဟုတ်ဘူးကျိုးဆွေးရမှုတွေဖြစ်လိမ့်မယ်ပြီးတော့အခုဟောဒီမြင်းတဲ့ယထာတွေမင်းဝတ္တန်စာတွေဆိုတာလဲဒီတောထဲမှာပဲပျောက်ပြက်သွားလိမ့်မယ်ပြီးတော့ငါပေါ်လဲအထင်လွဲလိမ့်မယ်ဒေမိယကုမာရမင်းသားဟာဆွမ်းအာနာမကြောင့်မဟုတ်ဘူးဘလူးတကောင်ငါဖြစ်တယ်ယထာဒိတ်ကို तू စားပလိုက်တာဒါကြောင့်မို့ ယထာရိယောမြင်ရောသူစားပလိုက်တာဖြစ်လိုက်မယ်ဆိုပြီးတော့အဲ့ဒါလို့သူ့ကိုထင်ရှားလိုက်မယ်တဲ့အဲ့ဒါကြောင့်သူ့ကိုတော့ရသေးကိုပေးလို့အဆင်မပြေသေးဘူးအလုံးအဆင်ပြေဖို့ရအတွက်မိဘနှစ်ပါးပြန်ပြီးတော့တွေ့ဆုံမှုရှင်နေမြင်မြင်တဲ့ယထာမင်းဝတ္တဇာတွေနန်းတော်ပြန်ပေးဖို့ဒီလုပ်တွေဟာ အကယ်၍ရဟန်းပြုမယ်ဆိုရင်ဒါတွေကသူများပစ္စည်းတွေဖြစ်နေသည့်အတွက်ကြောင့်ကျွေးဖြစ်သွားနိုင်တယ်ပေါ့ဒီမြင်းနဲ့ယထာကလည်းဘယက်ပစ္စည်းပဲလေမင်းသားဆင်းရင်လာတဲ့ယရဏပစ္စည်းတွေကလည်းပဲဘယက်ပစ္စည်းတွေပဲလေအဲ့ဒါတွေကိုပြန်လီအနှံ့ရမယ်ဆိုတာအနှံ့ဖို့တင့်တယ်ပေါ့ပြန်လီအနှံ့ရမှာဖြစ်တယ်မအနှံ့လို့ရှိရင်ဒါသူများပစ္စည်းကကိုယ့်အတွက်တာဝန်ဖြစ်သွားတယ် ပျောက်ပြက်သွားရင်ကိုယ်မှာကျွေးလို့ခေါ်တယ်ကျွေးတင်တယ်ဖြစ်သွားတယ်ကျွေးဆိုတာအယောစားပေးရမျက်နှာကောင်ဆုံးရှုံးသွားတယ်ယထာတတိတောရမပြက်သွားတယ်ပျောက်သွားတယ်မမြောက်တစားတွေဒီထဲမှာပျောက်သွားတယ်ဆိုရင်ဒါကျွေးဖြစ်သွားပြီဘင်းကိုပြန်အားရမဲ့ပစ္စည်းတွေပြန်မအဖက်ထားလို့ရှင်ကျွေးတင်တယ်အဲ့ဒီကျွေးတင်နေတဲ့ပုဂ္ဂိုလ်ဟာရသေယဟန်မောထိုက်ဘူးဒါတော့ဒီ သာသနာတစ်ပေါက်မှာယဟန်ပြုတဲ့ပုဂ္ဂိုလ်တွေကိုဒါကြောင့်မို့လို့မင်းကြွေးကင်းတာဟုတ်ကဲ့လားဆိုမိကုံမေးရတယ်ယဟန်လောင်ဆုံးမတဲ့အခါမှာနော်အနန္တောတိကြွေးကင်းတဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့လားဆိုမေးရကြွေးတင်နေတဲ့ပုဂ္ဂိုလ်ကြွေးမပေးခြင်းလို့သူများကြွေးတွေနဲ့သာသနာပေါင်းဝင်လာမဲ့ဆိုလို့ရှိရင်ပြဿနာဖြစ်နိုင်တယ်ဒါကြောင့်မို့ကြွေးရှိလို့ရှိရင်ကြွေးကိုဆက်ပြီးမှသာသာသနာပေါ်ဝင်ရတာဖြစ်တယ်ပေါ့အဲ့ဒီထုံတန်းစင်လာအရာ တေမိယကုမာရကရထံနေယဒိဋ္ဌဝါနအနနောအေဟိတာရတိသူနန္ဒယထာရိငါပြောမယ်မေဟောရိမြင်ထားနဲ့မြင်ယရဏပစ္စည်းတွေအပ်ဖို့တောင်းဝန်ရှိတယ်အဲ့ဒါတွေအပ်ပြီးတော့ကျွေးကင်းအောင်လုပ်ခဲ့အနနတဟိပပစ္စာအေတံဣတိဟိဝန္တံကျွေးကင်းတဲ့ပုဂ္ဂိုလ်ရဲ့ သူတော်စင်ဘုရားဝင်ရောက်မှုကိုသာလင်တကယ်ပညာရှိသူတော်ကောင်းတွေက ချီးမွမ်းတာဖြစ်တယ်သူများကြွေးတွေမပေးဘဲနဲ့ရှောင်တိမ့်ပြီးတော့သူတော်စင်ဘုရားပြောင်းတယ်ဆိုတာအထိပ္ပယ်မရှိဘူးဒါကြောင့်မင်းကြွေးကင်းအောင်ရင်လို့အောင်လို့ဆိုပြီးတော့မြင်းနဲ့ယထာနဲ့ယရဏပစ္စည်းတွေကိုပြန်ပို့ဖို့အကြံဉာဏ်ပေးတဲ့ဆုံးမတယ် အဲ့တော့သူနဲ့တဲ့ထာတဲ့ကတေဗိယမင်းသားပြောတာကိုနားထောင်ပြီးတော့အကယ်၍သူဟာတိုင်းတော်ပြည်တော်ကိုပြန်သွားပြီးမင်းသားကဒီနေရာမှာမရှိဘဲနဲ့တခြားပြောင်းပြောင်းသွားမယ်ဆိုရင်သူကပြန်ပြီးတော့မင်းသားကရသေးဝတ်သွားတယ်ဆိုတဲ့အကြောင်းကိုနန်းတော်ကြပြောရမှာမင်းသားပြောလိုက်တဲ့စကားတွေနန်းတော်ကြတော့သူတင်ပြရမှာ တင်ပြပြီးတော့မင်းသားဟာအခုလို့ရသေးဝတ်သွားပါတယ်လို့ဆိုလို့ရှိရင်ငါသားရသေးဝတ်သွားတာငါလိုက်ပြစမ်းလို့ဘယ်တော့ခမည်းတော်မင်းတရားကြီးနဲ့မိဖုရားကြီးကပြောမှာပဲတဲ့အကယ်၍လိုက်ပြဆိုလို့လိုက်ပြတဲ့အခါမှာမင်းသားကဒီမှာမနေပဲနဲ့တခြားပြောင်းသွားရင်သူခက်ခဲကြုံတော့မှာ အဲ့ဒါကြောင့်မို့သူကစကားကိုခြိလိုက်တယ်မင်းမှုရန်ဆိုတော့သူကလည်းလဲတယ်ပေါ့ပန်းတတ်တယ်သူပြောတဲ့အတိုင်းတိုင်းတော်ပြည်တော်ကိုပြန်မယ်ဒါပေမဲ့သူ့ကိုဂရီးတစ်ခုတော့ပေးပါဂရီးတစ်ခုတောင်းလိုက်တယ်ယတိဝတယဟံဝဆနအကရံဗဒ္ဓမထုတိရှင်မင်းသားဟာ ကောင်းခြင်းမင်္ဂလာတွေဖြစ်ပါစေကံကောင်းပါစေပေါ့ဆိုလိုတာဆုတောင်းပေးလိုက်တယ်အကရံပဋ္ဌမထုတိရှင်မင်းသားပြောတာလောက်တာကိုင်းတာတွေအကုန်လုံးမှတ်ပါတယ်တရေဝမေတွန်ဝဆနံယာစီတော်ကတုမရဟတောရှင်မင်းသားပြောတဲ့အတိုင်းပဲကျွန်ုပ်ဒီပစ္စည်းတွေကိုပြန်ပြီးတော့ဘယင်းထံအနံ့ပါမယ်ပြောတဲ့အတိုင်းလုပ်ပါမယ်ဣဒေဝတာဝအစ္ဆတုယာဝရာဇာနာပါဏိ တိုင်းတော်ပြည်တော်ပြန်သွားပြီးတော့ခမည်းတော်မင်းတရားကြီးကိုခေါ်လာတဲ့အချိန်မှာတဲ့ချိန်တိုင်အောင်အချိန်ထိခမည်းတော်မင်းကြီးဒီနေရာရောက်သည့်ထိုင်အထိရှင်မင်းသားဘယ်မှမသွားပါနဲ့ဒီမှာစောင့်နေပါဒါသူကစကားချိလိုက်တာပဲဒါနော်ပဋိညာဉ်တောင်းလိုက်တာဣတိဝတာဝအစ္ဆတုဒီမှာပဲနေပါတော့ကြကြတော့သူဘယင်းနဲ့ မိဖုရားကြီးကိုခေါ်လာတဲ့အခါရှာမတွေ့ရင်သူဒုက္ခရောက်မှာအဲ့ဒါကြောင့်ဒီမှာပဲနေဖို့သူတောင်းဆိုပါတယ်အပေဝတိပိတာဒိဋ္ဌဝပတိတော်သူမနောတိယာတေမင်းသားကိုတွေ့ရမယ်ဆိုရင်ဘယ်တော့ခမည်းတော်တွေဟာဝမ်းသာမှာဝမ်းသာပီတိဖြစ်ကြမှာသိကြပါတယ်ဒါကြောင့်မို့ဒီနေရာမှာစောင့်ပေးပါလို့ ဋိညာဉ်စကားတောင်းခံလိုက်တဲ့အခါမှာကရောမိတေတံဝဆနံယမံပနတိတာရတိအေးယထာရိမင်းပြောတဲ့အတိုင်းကလုပ်မယ်ဒါပဲမတော်ဘူးငါစောင့်နေမယ်အဟံပိတထုကမ္မောသမိပိတရံမေဣဒကတာငါရဲ့ခမည်းတော်ကြီးဒီဟုလာရငါလည်းတွေ့ချင်ပါတယ်ငါလည်းတွေ့ချင်တယ်အဲ့ဒါကြောင့်မို့ ငါစောင့်နေမယ်အေဟိတမ္မနိဝတ္တတုအေဟိတမ္မဆိုဒီမှာယဉ်နေတဲ့အနေနဲ့ယထာရိန်ကိုတမ္မလို့ခေါ်လိုက်တာတမ္မဆိုတာတငယ်ချင်းနော်ဆွေတော်တခါတရံကျတော့ဘယင်းတွေကလည်းပဲအဆွေတော်လို့ခေါ်တယ်ဒါခင်ဗျယဉ်မှုကိုပြတဲ့သဘောတွေမြန်မာဘယင်းတွေလည်းကြည်နေတုံးတယ် စကိုင်းစီသူမင်းရဆိုလို့ရှိရင်သူ့ရဲ့အမှုရန်တွေကိုအကိုလို့ခေါ်တာပဲသူနော်ဘယင်ဘိမဲ့တို့အကိုခေါ်တာပဲအဲ့လိုရှင်ကျေးမှုအရာသူတို့ဟာအကိုရဲ့အကိုအဲ့လိုခေါ်တာအခုလည်းပဲအဆွေတော်ဆိုတဲ့စကားလုံးလေးကိုသုံးတာတမ္မဆိုတဲ့စကားလုံးကပါဠိစာပေမှာ အရွယ်တူတဲ့ပုံကိုယ်တွေကိုခေါ်တာမို့ပမာလို့ပြောမယ်ဆိုရင်တငယ်ချင်းလို့ခေါ်တဲ့သဘောပဲပေါ့နော်အရွယ်တူတဲ့ပုံကိုယ်အခုကတော့မင်းသား16နှစ်ရှိသေးတယ်ယထာတိုင်းကတော့16နှစ်မကလောက်ဘူးဒါပေမဲ့လို့ယဉ်ကျေးမှုရခေါ်တာပဲဖြစ်နိုင်တယ်ပေါ့နော်အဇဒတဘယင်ကြီးကစီဝကကိုခေါ်တဲ့အခါမှာလည်းပဲတမ္မစီဝကတကယ်ချင်းစီဝကလို့အဲ့လိုပဲခေါ်တယ် ဘယင်ကနေပြီးတော့သူ့ရဲ့အမှုတန်းကိုအဲ့လိုခေါ်တယ်အခုလည်းပဲသူတို့ယဉ်ကျေးမှုစကားအရာခေါ်တာလည်းဖြစ်နိုင်တယ်ပေါ့နော်အေဟိတမ္မနိဝတ္တတုအေဟိဆိုလာပါဒီစကားလုံးကလာပါဆိုတာတိုက်တွန်းတဲ့စကားပဲအင်္ဂလိပ်စကားနဲ့သွားပြီးတော့တူတယ်အင်္ဂလိပ်ကတကတလေလူတွေကိုတိုက်တွန်းတဲ့ကစကားပြောရင် ကမ်းမွန်ကမ်းမွန်နဲ့ပြောလို့ရှိတယ်လေလာပါလှုပ်ဆမ်းပါလာဆမ်းပါလှုပ်ဆမ်းပါအဲ့ဒီသဘောမျိုးပေါ့နော်အေဟိဆိုလာဆမ်းပါဗမာတွေလည်းသုံးတယ်ပေါ့အင်္ဂလိပ်မှာလည်းအဲ့ဒီကမ်းမွန်ဆိုတာသုံးလေးရှိတယ်ပေါ့နော်အေဟိဆိုအဲ့ဒီတိတ်ပဲကိုပြောတာအေဟိသမ္မနိဝတ္တတုတကယ်ချင်းလာပါမင်းမြန်မြန်ပြန်နိဝတ္တတုမင်းနန်းတော့ဘူး မြန်မြန်ပြန်လိုက်ပါသူပြောလိုက်တာနိဝတ္တတုတိုင်းတော့ပြည်တော်ကိုမြန်မြန်ပြန်လိုက်ပါတဲ့ကုသလံဝိသတိညာတိနာငါရဲ့ဆွေတော်မျိုးတော်ဤကျမ်းမာကြောင်ပြောလိုက်စမ်းပါအေးမြန်မြန်ပြန်ပြီးတော့ကျမ်းမာကြောင်ယောဂကင်းကြောင်ကုသလဆိုတာဒီနေရာမှာယောဂကင်းတယ်ကျမ်းမာတယ်ဆိုတဲ့အဓိပ္ပာယ်နော် ကုသလဆိုတဲ့စကားလုံးကကုသိုလ်ကိုခေါ်ရလဲရှိတယ်လိမ္မာကျွမ်းကျင်တာကိုခေါ်ရလဲရှိတယ်နော်ချမ်းမာတာကိုလည်းခေါ်တယ်ရှင်းတော့ကတဦးနဲ့တူနှုတ်ဆက်ကြတဲ့အခါကုသလံနေကောင်းရလားနေကောင်းရလားဆိုတဲ့စကားလုံးကိုကုသလံလို့ပြောတာအဲ့လိုသုံးတဲ့ထေသမျိုးတွေရှိတယ်ပေါ့ဒါကတော့တေသဘာသာစကားလို့ပြောတာပေါ့အဲ့ဒါကုသလံဝိသတိ ကျမ်းမာကြောင်ဆွေတွေမျိုးတွေကိုပြောလိုက်ပါမာတရံပိတရံမရှံဝုတ်တော်ဝိစာတိဝန္ဒနာငါရဲ့မေတော်ငါရဲ့ခပီးတော်တွေငါကကြောလိုက်ပါတယ်ဆိုတာကိုမင်းလျှောက်ထားလိုက်ပါအဲ့ဒါလို့ပြောပြီးတော့ဖះလောင်းကသူ့မေတော်ခပီးတော်တွေနေတဲ့တိုင်းပြည်ဘက်ကိုလှည့်ပြီးတော့ သုံးချိန်ရှ िख ိုးဝတ်ချပြီးငါမေတော်ခမီးတော်တွေကိုရှ िख ိုးလိုက်ပါတယ်ဆိုတာငါပြောနဲ့မင်းပြောလိုက်ပါတကယ်ရှ िख ိုးပြီးပြောတာသူနော်တကယ်ရှ िख ိုးပြီးတော့တည်ခြင်း၅ပါးနဲ့ရှ िख ိုးတယ်ပစ္စပဋိဋ္ဌိတဝန္ဒနာလက်နှစ်ဖူးတရောင်တူးဆိုတဲ့တည်ခြင်း၅ပါးနဲ့ရှ िख ိုးပြီးတော့ သူ့မိဘတွေကိုရှ िख ိုးလိုက်ပါတယ်ပါဇက်ကရင်ရှ िख ိုးတယ်လို့ပြောတာမဟုတ်ဘူးတကယ်ကိုယ်တိုင်ကိုကလှမ်းပြီးတော့ရှ िख ိုးပြီးရှ िख ိုးလိုက်ကြောင်းကိုမငါအပြောနဲ့ပြောလိုက်ပါလို့ရထားတဲ့ကိုသိချမှားတယ်အဲ့တော့သူနန္ဒရထားတဲ့ကလည်းမင်းသားပြောသမျှဆိုသမျှစကားတွေကိုမှတ်သားပြီးတရင်စကားကိုဆောင်းယူလို့မင်းသားကို အယုသိထုံးစံအတိုင်းအယုသိပေးပြီးတော့ရထားပေါ်တက်ပြီးမြို့ဘက်ကိုရထားကိုမောင်းနှင်လာခဲ့တယ်မြို့တော်ကို UTP ယထာကိုမောင်းနှင်သွားတယ်တတပါရိခေတဝနာကတဝဆနံပဋ္ဌခိနသာရတိရထမာရုံရှရသဒ္ဝရံဥပကမိ အဲ့ဒီမောင်းထွက်သွားတဲ့အနေထားတစ်ခုကိုမှတ်တမ်းတင်ပြီးပြောတာတော့မင်းသားရဲ့ခြေထောက်ကိုနှစ်ဖူးနဲ့တိုက်ရှ िख ိုးပြီးအယုသေးပေးပြီးတဲ့အခါမှာယထာရိဟာယထာဘောတက်ပြီးတော့ဖေးနန်းတော်အရောက်ခြာဘိုးနဲ့တို့ပြီးတော့ယထာကိုမောင်းသွားတယ်မောင်းထွက်သွားတယ် အဲ့ဒါနဲ့မင်းနန်းတော်ရောက်သွားတယ်နန်းတော်ကစန္ဒဒေဝီမိဖုရားကြီးကယထာထွက်သွားကြတဲ့ကဖယ်သွားတယ်ဆိုတာကိုကြည့်ပြီးတော့မျက်စိတွေကပျောက်သွားသည့်ထီအောင်ကြည့်နေတဲ့စန္ဒဒေဝီမိဖုရားပြန်လာတော့မဲ့အချိန်ရောက်တာနဲ့ရှင်တွေကတထိတ်ထိတ်နဲ့လမ်းမြေဆောင်ဘက်မှာသီဟပင်စရလို့ခေါ်တဲ့ ခြင်သေးယုတ်နဲ့တစားဆင်ထားတဲ့လေသာပြတင်းပေါက်ကနေပြီးတော့မြော့ပြီးတော့ကြည်နေတယ်ယထာပြန်လာမဲ့အချိန်သူ့နန္ဒယထာရိပြန်လာမှကိုသူကြည်နေတယ်ငါသားလေးတက်ပြီးသွားဗလားဆိုတာရှင်တထိတ်ထိတ်နဲ့စောင့်ပြီးတော့ကြည်နေတာနော်အဲ့ဒါကိုတိဟပင်စရံဝိဝရိတဝါခြင်သေးခံသောလေသာပြတင်းစာ ဘယင်းတွေအသုံးပြုတဲ့ချင်းသေးရုပ်နဲ့တန်းစာဆင်ထားတဲ့ဒေတာပြရင်ကို ဖွင့်ပြီးတော့အပြင်ထွက်ပြီးရှူစားနေတယ်တို့ဆိုလို့ကြည်နေတယ်ပေါ့အဲ့ဒါလို့ကြည်နေတဲ့အချိန်ဟိုးယထာရောက်လာတာမြင်လောက်တဲ့အချိန်ကျတော့ယထာတစင်မောင်းလာတာကိုမြင်ရတယ်ပေါ့သုံးညာမာတာရထံဒိဋ္ဌဝါမြင်ရတဲ့အချိန်ရောက်တော့ယထာပေါ်မှာဘယ်သူမှမပါဘူး ယထာရင်းတယောက်တည်းပဲယထာအခွန်ကြီးပဲမောင်းလာတယ်ဖလာမောင်းလာတာသူတွေ့ရတယ်သုံညမတာရထဒိဋ္ဌောမေတော်ကြီးဟာမေတော်မိဖုရားကြီးဟာယထာဘယ်သူမှမပါပဲယထာရင်းတယောက်တည်းမောင်းလင်လာတဲ့ယထာကိုကြည့်ရကြည့်ပြီးတဲ့အခါမှာအတုပုံနေဟိနိတိဟိရောဒန္တိနာဥဒိဋ္ဌတိမျက်လုံးထဲမှာမျက်ရည်ပြည့်လို့ သေပါပြီဆိုတဲ့အနေနဲ့ငါသားလေးတော့တတ်ပြီပါပြီဆိုတဲ့အနေနဲ့ငူယုတ်ပြီးတော့ကြည်နေတယ်ဆိုပြီးတော့အယံသောတာရတိအေတိနိဟံတဝမမအတ္တဘေယံနေအမိချမှတ်လိုက်တဲ့ယထာရိကြီးဟာငါသားကိုတတ်ပြီးတော့သူပြန်လာနေပြီနိဟတောနုနမေပုတ်တော်ပထဗျာပူမိဝတ္တနောငါသားလေးတော့ တပ်ပြီးပြီထမရဲ့ရေထဲရောက်အောင်မြုပ်ပြီးပြီထမရဲ့နဲ့အဲ့ဒါလို့ငိုကြွေးပြီးတော့အထင်အမျိုးမျိုးနဲ့စိတ်ဆင်းရဲမှုကိုတွေ့တာငိုလိုက်တယ်အမိတ္တနုနနန္တန္တိပဋိတ္တနုနဝေရိနောငါတို့ရဲ့ယန္တုတွေကတော့သဘောကြတော့မှာပဲငါတို့ရဲ့ယန္တုတွေကတော့ဝမ်းသာကြတော့မှာပဲ အာကန္တဝရထိန်ဒိဋ္ဌဝနိဟန္တဝမမအတ္တဆံငါရဲ့သားတော်လေးကိုတတ်ပြီးတော့ပြန်လာတဲ့ယထာတိန်ကိုတွေ့ရင်တော့ရန်သူတွေကတော့ဝမ်းသာကြမှာပဲဘာလို့လို့ဆိုဘယင်းဆိုတာလဲလူတိုင်းကချစ်တတ်မှာမဟုတ်တာဟောအမြင်ကနေတဲ့လူတွေလည်းရှိအောင်မောရန်သူလို့သုံးထားတာဒါကြောင့်ဘယင်းရဲ့ဆန့်ကျင်မဲ့လူဆိုတာရှိတယ်မြဲတာအဲဒါကြောင့်မို့လို့သူတို့ကလည်း ရက်ဆက်တယ်လေအဲ့ဒီဆန့်ကျင်ဘက်ရန်သူတွေကတော့ဝမ်းသာတော့မှာပဲစိတ်ဒုက္ခရောက်တာတွေကိုကြည့်ပြီးတော့သဘောကျနေကြတယ်ဒါကြောင့်မို့မြတ်စွာဘုရားသုတ်တန်တစ်ခုဟောတာရှိတယ်ဒေါသမထွက်ကြနဲ့ဒေါသထွက်လို့ရှိရင်မင်းရန်သူအကြိုက်ဖြစ်လိမ့်မယ်ဆိုတာဟောတာရှိတယ် တပတ္တကန္တာကောဒနာမြေတော်သားထွက်တဲ့လူတယောက်ကိုလူတယောက်ဟာစိတ်ဒုက္ခရောက်နေရင်ကိုယ်နဲ့မတဲတဲ့လူကဝမ်းသာအေးဒီကောင်ခံစားဟာဆိုတဲ့ပုံစံမျိုးပေါ့နော်ဒုက္ခရောက်လေကျဉ်တတ်လေအဲ့လိုမျိုးဖြစ်တတ်တယ်အပြုံးမပြတ်နေရင်ကတော့သူတို့ကကျဉ်တတ်မှာမဟုတ်ဘူးငိုတာကိုကြည့်ကျင်တယ် လူတယောက်မျက်ရည်ကျတာကိုကြည့်ကျင်တဲ့လူတွေရှိသေးတယ်လေမျက်ရည်ကျတယ်ဝိုးယူတယ်ဆိုတာကိုသဘောကျနေတယ်မတည့်တဲ့လူကတော့သဘောကျတာပဲဒါရှယ်တဲ့အတန်ကိုမကြားခြင်းဘူးငိုတဲ့အတန်ပဲကြားခြင်းမတည့်တဲ့လူကအဲ့လိုရှိတယ်အဲ့ဒါကြောင့်မို့အမိတ္တနုနနန္တန္တိအေးရန်သူတွေကတော့ကျင့်တဲ့နေချက်မှာပဲယထာတဲ့ ငါသားကိုတတ်ပြီးပြန်လာတဲ့ယထာရိတ်ကြီးမြင်လိုက်တဲ့အခါအော်ယထာဘောမှာဘယ်သူမှမပါဘူးဆိုလို့ရှိရင်ဒါတော်ရှင်းသွားပြီလို့ထင်ကြမှာပဲနော်အလုံးကကျင့်တတ်နေကြမှာပဲလို့နှုတ်ထဲကရေးရပြောဆိုပြီးတော့ယထာရိတ်ကရောက်လာတဲ့အခါမှာနိုင်ရင်ပြန်တကားကို တကားဝကိုယထာဆိုင်လာတဲ့အခါမှာလေသာပြတဲ့ကနေပြီးတော့မိဖုရားကြီးကမေးတယ်။သုံညမတာရထံဒိဋ္ဌဝါဧကံတာရတိမာဂတံယထာဘောမှာဘသူမှမပါပဲယထာရင်းတယောက်လည်းမောင်းလာတာမြင်တဲ့အခါကျတော့အတုပုံနေဟိနိတိဟိရောဒရောဒန္တိပရိပု္ပ္ပစီနာ မျက်ရည်တွေပြည့်လျက်နေတဲ့မျက်လုံးနဲ့ကြည့်ပြီးတော့ယထာတိုင်းကိုလှမ်းမိတဲ့ကိဏုမှုကောဘယ်လိုလဲငါသားလေးဟာ စကားမပြောတတ်တာမှန်သလားကိဏုပခောသူဟာမလုံးမရှက်မတန်ဆွမ်းလေးဆိုတာမှန်သလားကိဏုသောဝိလပိတရာဘယ်လိုလဲသူကမင်းမြုပ်တတ်တဲ့အချိန်မှာငိုသေးသလားအော်သေးသလားယုံကန်သေးသလား နေညာမနောပူမိယဟောမြေထဲကိုမြုပ်တတ်တဲ့အခါမှာသူကမလုံးပါနဲ့မလုံးပါနဲ့လို့မင်းကိုတောင်းပန်သေးသလားရုံးကန်သေးသလားဒါဒုတိယသဘောဝကိုမေးတာနော်ကိန်နုမှုကောကိန်နုပဲကောတကယ်ကိုစကားမပြောရထလားတကယ်ကိုမတန်ဆွမ်းလားကိန်နုသောဝိရပိတရာအဲ့တုန်းကသူကမြည်တမ်းပြီးတော့ရောင်ရမ်းပြီးတေးရမှကြောက်တဲ့အချိန်မှာ အော်ရဟိတများလှုပ်သေးလားစကားမတတ်တဲ့လူကအီးအားတော့လှုပ်တာပဲလေတရားမှာကြောက်ရင်တော့ယုံကပ်မှာပဲအဲ့ဒါလို့အီးအားများလှုပ်သေးလားလို့မေးတာတမေအခါဟိပုစီတော်ငါမေးတာမြန်မြန်ပြောစမ်းမိဖုရားကြီးကတောင်းဆိုတော့ကထံဟထေဟိပါရေဟိမူကပခောဝိဝိစယိတဲ့အေဆွမ်းအနာမကြတဲ့ကလေးက လက်တွေခြေတွေမြုပ်တတ်တဲ့အခါမှာတကူလုံးမြုပ်တတ်တဲ့အခါမှာလက်တွေခြေတွေဘယ်လိုများယုံကန်သေးသလဲလှုပ်ရှားသေးသလားနေညမှာတော့ဘူမိယမြေထဲကိုမြုပ်တတ်တဲ့အခါမှာရှုံးကန်မှုတွေပြုသေးသလားတံပေအခါဤပုစီတော့ငါမေးတာကိုဖြေစမ်းပါဘယင်နဲ့အရင်မတွေ့သေးပဲနဲ့မိဖုရားကြီးကပရင်ပေါက်ကနေပြီးလှမ်းပြီးတော့မေးနေဟမ်လှမ်းမေးတယ် အဗ္ဗဓမ္မဆိုရင်တော့ကရောက်ပြီးတော့ပြီးတော့ရထားရင်းကအဲ့ဒီမှာအခေယတိအဟံအယေဒိသတိအပယမမတော့ဘယင်းဆိုရာဒီဟာအမတမကြောက်ရတယ်ကြောက်ရတော့ရထားရင်းကလည်းပဲမင်းမှုရန်လုံးနေတာဆိုတော့မင်းဆိုရသားတွေအကြောင်းကိုသိတယ် ဒါကြောင့်မို့လို့ရှင်မိဖုရားကျွန်ုပ်ပြောပါမယ်ဒါပေမဲ့ကျွန်ုပ်ကိုဘေးမဲ့အရင်ပေးတော်မူပါလို့ပြောတယ်နော်ကျွန်တော်ကျွန်ုပ်ဟာမြင်တွေ့ခဲ့ရတဲ့အကြောင်းစုံကိုပြောပါမယ်ဘာလို့တမ်းမပြောတာတော့ဆိုသူတို့ကမလို့မလို့သူတို့လောက်တတ်တယ်လေဘယင်းဆိုတာပြောတာ ဥပမာငါသားလေးကအကောင်းလေးဆိုနေဘာလို့ခေါ်မလာခဲ့တာတုံးဆိုပြီးအပြစ်ဒဏ်ပေးခြင်းပေးပါလေပြောလို့မရမခေါ်ခဲ့ရကောင်းလားလုံအောင်မှာဟိုအဲ့ဒါကြောင့်မို့လို့အခေယအခေယတံအခေယံတေအဟံအေရှင်ဘီဗျာတဲ့ကျွန်တော်တရဝုတင်ပါမယ် တစ္ဆာတိအပယံမမကျွန်တော်မျိုးပေးမဲ့အရင်ပေးပါကျွန်တော်အမှန်တမ်းလျှောက်တင်ပါမယ်ပေးမဲ့အရင်တောင်းလိုက်တာသူ့ကိုဘယ်လိုမှအပြစ်ဒဏ်မပေးဘူးပေးမဲ့အရင်တောင်းရံမေတုတံဝဒိဋ္ဌဝါရသဗုဒ္ဓတတန္တိကေမင်းသားရဲ့ထံကသူကြားသမျှမြင်သမျှကိုတဲ့တဏှုတင်ပါမယ် သူ့ကိုအရင်ပေးမဲ့ပေးတော်မူပါပြစ်တင်မောင်းမဲမှာတို့ပြစ်ဒဏ်ခတ်မှာတို့ကြောက်ကြောက်လို့သူ့ကိုပေးမဲ့ပေးပါလို့အနုဝဆိုသူဒုက္ခပေးခြင်းပေးပါအဲ့တော့သန္တာဒေဝီမိဖုရားကြီးကအဘယံတမ္မတေတံမိဒီမှာလဲတမ္မလို့ခေါ်လိုက်တာနော်သူ့ဝန်တန်းကိုချစ်ချစ်ခင်ခင်ခေါ်တဲ့စကားလုံးမျိုးပဲပေါ့ အဆွေတော်မင်းကိုငါပေးမဲ့ပေးပါတယ်မင်းအတွက်ဘာအပြစ်မှမဖြစ်စေရဘူးတောင်းဝန်ယူလိုက်တာပေါ့နော်ပေးမဲ့ပေးတယ်ဆိုငါမင်းကိုအပြစ်ဒဏ်မပေးပါဘူးပြစ်ဒဏ်ကဲလို့ခွင့်ပေးမယ်မင်းဘာပြောပြောငါအရေးမရှိဘူးပေးမဲ့ပေးမယ်အပိတောဗနသာရတိယထာရိနဲ့မကြောက်မရွံ့ငါ့ကိုခုတ်တိုင်းမှဆိုအကုန်ပြောပါ ယန္တေတုတံဝါဒိဋ္ဌံဝါရသဗုဒ္ဓတတန္တိကေမင်းသားထံကကြားခဲ့ရသမျှမင်းမြင်ခဲ့တာမှန်သမျှငါ့ကိုအကုန်တင်ပြပါပြောပါမင်းကိုငါပေးမဲ့ပေးပါတယ်မကြောက်ပါနဲ့မိဖုရားစီကအဲ့ဒါလိုဂတိရတဲ့အခါကျတော့မှသူ့နန္ဒရထားလေးကမိဖုရားကိုလျှောက်ထားတယ်နတ်သောမူကောနတ်သောပခောတဲ့ ရှင်ပြီဗျာတဲ့မင်းသားလေးဟာအာလည်းမဟုတ်ပါဘူးနတ်တော်ဘက်ခေါ်ဆွန့်ပြီးတော့နေတဲ့မတန်ဆွမ်းလည်းမဟုတ်ပါဘူးဝိတ္တထဝဆနောစသောစကားကိုလည်းပြီးပြီးပြင်းပြင်းကြွမ်းကြမ်းကျင်ကျင်ပြောတတ်သူဖြစ်ပါတယ်အပြောလဲကောင်းပါတယ်ရိဇတကိရသောဘီတောအကာရာအာလီဘဟုသူဟာဘယင်လောကမှာကြောက်လို့ ဟန်ဆောင်ပန်ဆောင်လုပ်ခဲ့တာဖြစ်ပါတယ်သူပြောလိုက်တဲ့အတိုင်းပဲအကုန်ပြန်ပြီးတော့ဖော်ပြတာအကာရာအာလီဘဟုဆိုတာဟန်ဆောင်ပန်ဆောင်လုပ်ခဲ့တာတကယ်အရာမဟုတ်ဘူးတကယ်စွန့်တာမဟုတ်ဘူးတကယ်နားမကြတာမဟုတ်ဘူးသူဟာပဂရိစွန့်နာမကြမဟုတ်ပဲနဲ့တကယ်ကိုသွက်လက်ချက်ချပြီးစကားကိုလဲလဲဝဲဝဲချူချူသာသာပြောတတ်တဲ့ ထက်မြက်တဲ့ပုဂ္ဂိုလ်ပဲဖြစ်ပါလေဒါပေမဲ့လို့ပရင်လောမှာကြောက်လို့ဟန်ဆောင်ပန်းဆောင်နဲ့ရှောင်တိန်ခဲ့တာသာဖြစ်ပါတယ်ပုရိမံတရတိသောစတိယထရစ္ဆမကာရိကာရိတောတဟိရစ္ဆပပတ္ထနိရိယံဖုတံသူဟာအတိတ်ဘဝကိုပြန်ပြီးတော့တတိရတယ်တတိယသူဖြစ်ပါတယ်ဒီတိုင်းပြည်မှာသူဘယင်လောက်ခဲ့တယ် အဲ့ဒီဘယင်လုတ်ပြီးတဲ့နောက်မှာသူကငရဲကိုကြားခဲ့ရတယ်ဒါကိုသူပြန်တတိယနေတယ်ဒီမင်းသားလေးဟာသူအတိတ်ဘဝကဘယင်လုတ်ခဲ့တာတွေကိုပြန်တတိယပြီးငရဲကြားခဲ့တာတွေကိုသူမှတ်မိနေတယ်ဝိတတေစေဝဝတ္တဏိတဟိရိစ္ဆာမကတယေအဲ့ဒီတော့ကသူကအနှစ်20တိုင်းပြည်အုပ်စိုးတဲ့မင်းလုတ်ခဲ့တယ်အတိတိဝတ္တသဟတဏိနိရိယမိအပစ္စည်းတော် ဒါကြောင့်မို့ဘယင်းဘဝကသုတိတဲ့အခါမှာဥဒရကရဲမှာနှစ်ပေါင်း8000ဒုက္ခခံခဲ့ရတယ်အနှစ်20မင်းလုပ်တဲ့အကုသိုလ်ကြောင့်နှစ်8000ထီအောင်ခံရတယ်ငရဲသက်ဆိုတာသူလုပ်ခဲ့တဲ့အကုသိုလ်ကုံတီထီအောင်ခံရတာနော်ငရဲသက်ဆိုတာဟိုကံပေါ်မှာပဲမှုတည်တယ် တရက်တည်းနဲ့လည်းလွတ်ချင်လို့မယ်နှစ်ရက်နဲ့လည်းလွတ်ချင်လို့မယ်အကုသိုလ်ကံမကုံသေးသမျှခံပြီးတော့သူတို့ဆွလို့တယ်ပေါ့နော်မကုံသေးသမျှခံရတယ်တတ္တရိစ္ဆတသောပိတောမမရိစ္ဆပိတိတယအဲ့ဒီမင်းဖြစ်ရမှသူ၆ပြီးတော့ဘယင်းအဖြစ်ဘိသိက်မသွန်းစေရအောင်တတ္တမပိတုစမတုစတန္တိကေနပဏိတရာ ဒါကြောင့်ဘယ်တော်ခမည်းတော်တို့ရှိမှလုံးဝစကားမပြောဘဲနေခဲ့တာပါသူဟာအကောင်းပဂတိပါဆိုပြောအင်္ဂပိစင်္ဂတမ္ပန်နောအရောဟပရိနာဟဝဝိသိဋ္ဌဝစနောပညောမဂ္ဂိတက္ခတဒိဋ္ဌတိအင်္ဂပိစင်္ဂတမ္ပန်နောဆိုတာတမ္ပန်လူတယောက်တဲ့ပြဖြိုးလှပတဲ့ တာမန်ပုဂ္ဂိုလ်ဒီတဲ့ပို့ပြီးတော့ချိန်လက်အင်္ဂါတွေပြပြဝဝနဲ့လှပတင့်တယ်တဲ့အနေထားရှိပါတယ်အာရောဟပရိနာဝါအရာအပေါင်းလုံးပတ်အလုံးဟာတကယ်ကိုပြပြစုံစုံရှိပါတယ်ဝိသတ္ထဝဆနောပညောစကားကိုလည်းပဲပြီးပြင်းပြင်းပြောရရုံမကအသိဉာဏ်လည်းထက်မြက်တယ်မေဂိတက္ကသဒိဋ္ဌိ လိုက်ရလမ်းကြောင်းပေါ်မှာသူဟာကောင်းတဲ့လမ်းကိုရွေးချယ်ခဲ့တာဒါဖြစ်တယ်ပေါ့သစေတွန်တထုကမောတိရာဇပုတ္တံတဝတ်တရစံအဟိတံဗပိယတပိယထသံမတိတေမိယောဒီမှာသူနာမည်လေးကိုခေါ်လိုက်တာရှင်မိဖုရားမင်းသားရှင်မိဖုရားရဲ့သားတော်ရှင်လိုက်ဖြစ်ပွား မင်းသားကို တွေ့ကျင်တယ်ဆိုလို့ရှိရင်အေဟိတံပပိတံလာပါပို့ပေးပါမယ်အဲ့နေရာကိုသူပို့ပေးပါမယ်အေဟိတံပပိယိတံပြီရအောင်ပို့ပေးပါမယ်ယထသံမတိတေမီယောတေမီယကုမာရမင်းသားနေတဲ့နေရာအရောက်သူပို့ပေးပါမယ်ရဲရဲဝန်သူပြောရတာသူကမှားထားခဲ့တာပရိရင်တောင်းထားရတာဘယ်မှမသွားပါနဲ့ဆိုတာ ဒါကြောင့်မို့အဲ့ဒီနေရာကိုသူပို့ပေးမယ်လို့ပြောတာအဲ့ဒါလို့ရထားရိကအနန္တပြန်ပြီးတော့အကြောင်းပြောနေတဲ့အချိန်လေးမှာဟိုကြံရတဲ့မင်းသားလေးကဘာလုပ်နေတော့တေမိယကုမာရတော်ထဲမှာတယောက်ထဲကြံရတဲ့အဲ့ဒီအချိန်မှာငါရဲ့ကြံစီအောင်မြီငါရသေးဖို့မယ်ဆိုပြီးတော့ ရှစ်သေးဝှချင်တဲ့စိတ်ဖြစ်တဲ့အချိန်မှာတရားမင်းကဝိသကြုံနတ်သားကိုလွတ်ပြီးတော့အလုံးစီမံပေးတယ်လို့သူတို့ဆိုတယ်။ဒါတွေကဘုံကံကြောင့်ဖြစ်တာကိုလည်းရေးတာဖြစ်နိုင်တယ်။ဒီမင်းသားလေးယသိဝဖို့အတွက်နေစရာယသိတွေနေတဲ့ကျောင်းတွေတို့ပြိခရာတွေတို့ အသုံးဆောင်တွေတော့တောထဲမှာအစင်းသင်းဖြစ်နေတော့လုံးသူမတွေ့လို့ရှင်နတ်လို့သုံးတယ်ဒါလူလောကမှာအသုံးတစ်ခုလို့ဖြစ်တယ်ဇာတ်ထဲမှာတော့တရားမင်းကဝိသကြုံနတ်သားကိုလွတ်ပြီးတော့အလုံးစီမံခိုင်းတယ်လို့ဆိုရဲပေါ့နော်စီမံခိုင်းတယ်ဒါကအမတန်ထူးခြားတဲ့ပုဂ္ဂိုလ်တွေအတွက်တော့ဖြစ်ကောင်းဖြစ်နိုင်လူပြည်နဲ့နတ်ပြည်ကဆက်ဆက်နေတာအဲလူတွေရဲ့တရားကိုတရားတို့နတ်တရားဘာလို့ဂရုစိုက်တာ ဘာလို့ကိုယူဆိုင်စဉ်းစားကြည့်ပဲဆိုလို့ရှိရင်အားလုံးကလူပြေကသွားကြတာတွေဖြစ်တယ်အဲ့တော့လူတွေကိုသူတို့ကတတ်တွေကပြန်လို့ကြတယ်ဒီအထူးသဖြင့်စတုမာရိတာဝရိန်သာလူတွေနတ်တွေကပြန်လို့ကြတယ်လူပုံနဲ့လည်းသူတို့ကဆက်ဆက်နေကြတာဖုံမထအကတထလို့ခေါ်တယ်တဲ့မယ်တာဝရိန်သာနတ်ပြေကလည်းပဲမြင့်မှုတောင်ထိပ်မှာဆိုတော့ ပုံမထလို့ခေါ်လို့ရတယ်ကောင်းကင်မှာနေတဲ့ပုဂ္ဂိုလ်တွေကြတော့အာကတ္တထပေါ့စတုမာတဲ့ကလည်းပုံမထပဲကောင်းကင်မှာနေတဲ့ပြိမှန်လေးရှိတဲ့အခါကျတော့အာကတ္တထပေါ့အဲ့တော့စတုမာရိတို့ဒါဝရိန္ဒာတို့ဆိုတာလူတွေနဲ့အမြဲတမ်းဆက်ဆက်အဲတချို့လဲတွေးကြတာပေါ့နော်သူပြေမှာတရားမင်းကဆိုအားဆို တောင်ရိန္ဒနတ်ပြည်မှာတရက်ဟာလူပြည်မှာအနှစ်တရာလို့ပြောထားတာအနှစ်တရာမှာတရက်စတုမာတဲ့ဘုံကအနှစ်90ဆိုရင်လူပြည်မှာတရက်အဲ့လိုဆိုရင်တရားမင်းဟာလူပြည်ခဏခဏဆင်းရမယ်လို့ဥပမာပဲတော့ကြတကြံကြမလေတကြံကြရင်လည်းတရားမင်းဆင်းတယ်လို့ပြောကြပြန်တကယ်ရောတရားဆင်းသလား တော့စင်နာမစင်နာအတာထားနတ်တွေနဲ့လူတွေနဲ့ပတ်သက်မှုရှိတယ်တော့ထင်ရှားတယ်။ဘာဖြစ်လို့တော့ဆိုရင်တာဝရိန္ဒနတ်ပြည်တို့စတုမာရိနတ်ပြည်တို့စီကားဖို့ဆိုတာလူပြည်ကကုသိုလ်ကောင်းမှုပြုလုပ်တဲ့ပုဂ္ဂိုလ်တွေဥပုသ်ဆောင်တဲ့ပုဂ္ဂိုလ်တွေလူတော်လူကောင်းတွေများမှသူတို့နတ်ပြည်မှာစီကားတာ။အဲ့လိုမဟုတ်လို့ရှိရင်နတ်ပြည်က၆ကတ်သွားတယ်။အဲ့ကြောင့်လူပြည်နတ်ပြည်ကဆက်ဆက်နေတယ်လို့ပြောတာ လူပြည်မှာအဆိုးသွမ်းနေများနေလို့ရှိရင်သိလို့ရှိရင်ပဲပဲရောက်ကုန်ကြတယ်နတ်ပြည်ကိုနတ်သစ်တွေမလာတော့မလာတဲ့ကနည်းနည်းခြောက်တာပေါ့ဒါထုံးစံပဲမစီကားဘူးပေါ့မစီကားတော့နတ်ပြည်စီကားတာလူတွေနဲ့ပတ်သက်နေတယ်လို့အဲ့လိုဆိုရင်တော့စိတ်ဝင်စားစရာဖြစ်လိမ့်မယ်အဲ့တော့နတ်ဆိုတာကစိတ်ညွတ်လိုက်ုံနဲ့ရောက်လာတာဆိုတော့စိတ်ဆိုတာလည်းလွန်လင်းမြန်တဲ့အရာဆိုတော့ အခုလိုလူတွေသွားသလိုလမ်းလျှောက်သွားနေရတာမှမဟုတ်တာကားပေါ်တက်ဆနိုးနေရတာမှမဟုတ်တာနော်ပြေးထားစီးလာရတာမှမဟုတ်တာလေမြန်လက်မထိုင်ဆောက်ပြီးလေစိတ်ထဲမှာအကြိုက်ထိုင်နေရတာမှမဟုတ်တာသူ့သွားခြင်းနဲ့ဆိုဖြောက်ခဏရောက်လာတာအဲ့တော့မလာဘူးလို့လည်းပြောလို့မရဘူးဟုတ်ဆက်ဆက်နေသည့်အတွက်ကြောင့် လူတွေဟာစိတ်နဲ့သွားတာကြတော့ခဏလေးတွေရောက်ကြတာပဲလေနိုင်ငံခြားနေတဲ့လူတွေလေကိုယ့်အိမ်ခဏခဏရောက်မှာပဲတနေ့ကိုစိတ်နဲ့ဆိုရင်အချိန်ပေါင်းများစွာရောက်ကြမှာပဲလေအဲ့ဒီလိုစိတ်ရောက်တယ်လို့ကိုယ်အရောက်ရောက်လာတာမျိုးနဲ့ဖြစ်နိုင်တာပေါ့လူပြည်နဲ့နတ်ပြည်ဆိုတာဆက်ဆက်မှုကတော့ရှိနေတာသိကြတယ်ဒါကိုမမြင်လို့မရှိဘူးလို့ပြောမယ်လို့ဆိုရင် ပြောလို့တော့ရပါတယ် ပြောလို့တော့ရတယ်ဒါပေမဲ့ကိုမမြင်အတိုင်းမရှိဘူးလို့ပြောတာအမှန်တော့မဖြစ်နိုင်ဘူးပေါ့နော်အမှန်တရားတော့မဖြစ်နိုင်ကိုမမြင်ရဘဲနဲ့ရှိနေတာတွေကအများကြီးကိုမသိဘဲနဲ့ဖြစ်နေတာတွေကလောကကြီးမှာအများကြီးရှိတယ်ပေါ့အဲကြောင့်မမြင်ရဘူးဆိုတဲ့အကြောင်းတစ်ခုနဲ့တော့ပြောလို့မရဘူးအဲ့တော့ တေမိယကုမာရမင်းသားကသင်္ကန်းဝတ်ချင်တယ်ယသိဝတ်ချင်တယ်ဆိုတော့ခေါင်းထဲမှာပေါ်လာတာ ਨੇ သူနေတဲ့နေရာမလှမ်းမကမ်းမှာပဲတော်တဲ့ကယသိကြောင်လေးတစ်ကြောင်တွေ့တယ်နေစရာထိုင်စရာတွေအစင်းသင်းတွေတွေ့တယ်အကြောင်းနဲ့ဝင်ကြည့်လိုက်တဲ့အခါယသိတွေဝတ်တဲ့အဝတ်စားတွေတွေ့တယ် အဲ့ဒါတွေအလုံးကိုဝိတ္တကမ္မဝိတ္တချုပ်အဲ့ဒီကနေစပြီးဘိတုကဆိုတဲ့စကားလုံးပေါ်လာတာနော်ဘိတုကတွေကအလောက်တော့မစွမ်းမအောင်ထမရဲ့ဝိသကျုံနတ်သားသူပဲအင်ဂျင်နီယာနတ်သားလို့ပြောချင်ပြောပေါ့သူပဲဒီဇိုင်းဆွဲပြီးသူပဲဆောက်ပေးတာလေဖဲဆောက်အောင်ပဲပြေသူပဲဒီဇိုင်းဆွဲတာပဲသူပဲဆောက်တာ သူကတော့ဒီဇိုင်းတွေပါလေဆွဲနေရတာမဟုတ်ဘူးစိတ်ကူးလိုက်တာနဲ့အကုန်ပေါ်လာတဲ့သဘောရှိတယ်စိတ်နဲ့ပဲဆောက်တာဘူးဝိတ္တကမ္မလို့ပါဠိစာပေမှာရှိတယ်ဝိတ္တဆိုတာအလုံးစုံကမ္မအမှုတရားမင်းခိုင်းစေတဲ့အမှုကိစ္စအလုံးကိုလှုပ်တဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရတယ်လှုပ်တဲ့နတ်သားအဲ့ဒါကိုဝိတ္တကမ္မလို့ပါဠိတို့ရေးပေမဲ့တက္ကဋကျတော့ ဝိစွကမ္မလို့ရေးတယ်ဝိတုကမ္မလို့လည်းရှေးတော့ရေးတယ်အဲ့ဒီဝိတုကမ္မရှေးဟောင်းပါဠိယဖိတုကဝိတုကအနေဖိတုကဖြစ်တာဖိတုကအနေမြန်မာတွေဖိတုကဆိုတာဖြစ်သွားတချို့ရကတော့ဖိတုကပြီးအောင်မခေါ်နဲ့ပိဋကလို့ခေါ်သေးတယ်ပိဋကဆိုတာပိတုကခေါ်တာတချို့ရကအဲ့လိုခေါ်တယ်ပိတုကပိတုကဆရာ မြမပိတုကာတို့အားတို့ခေါ်တာရှိတယ်လေအဲ့ဒါဒီစကလုံးလာတယ်လို့သာမှတ်ပြီးတော့ဝိတုကမလာတာဝိတုဆိုတဲ့စကတာစကဝဟာရကပါဠိစာပေမှာဒီတစ်ခုပဲတွေ့ရတယ်နော်ပါဠိစာပေမှာတွေ့ရခဲ့တယ်ပါဠိစာပေမှာအလုံးစုံဆိုတဲ့စကားကတပ္ပတို့တက္ကလတို့သမတ္တတို့အဲ့ဒီလိုစကားလုံးတွေတော့ရှိတယ် ဝိတုဆိုတဲ့သကလုံးမတွေ့ရဘူးရှိကောင်းလည်းရှိနိုင်မယ်ကိုယ်သတိမပြုမိတာလည်းဖြစ်ချင်းဖြစ်မယ်မတွေ့ရသို့တော့တက္ကရာဘာသာမှာတော့ဝိစွာဆိုတဲ့သကလုံးရှိတယ်ဝိစွာတဝါဆိုရင်ဝိတွသူတို့အတန်နဲ့ဆိုရင်ဝိစွာပေါ့ဝိစွာဆိုတာ university ကို အိန္ဒိယနိုင်ငံသားတွေကသူတို့စကားလုံးနဲ့ခေါ်တဲ့အခါကျတော့ဝိစွဝိတ္တရလေးရလို့ခေါ်တယ်။နော်ဝိစွဝိတ္တရလေးရဝိချလေးရဝိစာဝိတ္တရလေးရကျောင်းကိုစကူးကိုဝိစာလေးရလို့ခေါ်တယ်။သူတို့တန်တဲ့ဝိတ္တရလေးရပမာလို့ဆိုရင်ဝိစာလေးရပေါ့ဝိစာအားလေးရအတ္တပညာရဲ့တီးရလို့ဆို ကောလိပ်ကျတော့မဟာဝိဇ္ဇာတရားလို့သုံးတယ်။ University ကျတော့ဝိစွဝိတရားလည်းရလို့သုံးတယ်။ဒါသူတို့ဝဟာတာအဲ့တိုင်းရှိတယ်။မှန်တိုင်းခေါ်တယ်။နော်။ကျောင်းရဲ့ကောလိပ်ရဲ့အဲစကူးရဲ့ကောလိပ်ရဲ့ University ရဲ့ပေါ့။အဲ့ဒါကိုသူတို့ဘာသာတကားနဲ့ဆိုရင်ဝိဇ္ဇာလေးရမဟာဝိဇ္ဇာဝိဝိတရားလေးရဝိစွဝိတရားလေးရလို့ခေါ်တယ် အဲ့ဒီဝိဆွပဲဒီမှာဝိဆွကမ္မလို့သုံးတာအလုခသိန်းကိုတရားမင်းကြီးခိုင်းတဲ့အလုအလုံးကိုပြုလုပ်သူဆိုတဲ့အဓိပ္ပာယ်ရတယ်ပေါ့နော်အဲ့တော့သူကနေအကုန်လုံးဖန်ဆင်းပေးထားတယ်ရှေကန်နေရောရေတွင်းနေရောနောက်ပြီးတော့အခါမဲ့သီးနေတဲ့စားစရာတောက်စရာတစ်ပင်နေရောအဲ့ဒီရမိုးချောင်းနာမှာလမ်းလျှောက်ဖို့24တောင် အကျယ်ရှိတဲ့ဈဉ္ညာရော အကုန်လုံးဖန်တီးထားခဲ့ပြီးတော့စာတောင်ရေးထားခဲ့တဲ့ရသေးဝတ်ချင်တဲ့ပုဂ္ဂိုလ်တွေဒါတွေအလုံးယူပြီးတော့ဝေါပါလို့စာလေးတောင်စာရန်လေးတောင်ရေးထားခဲ့တယ်နော်အဲ့လိုစာရန်လေးရေးထားခဲ့အဲ့ဒီ area မှာခြင်သေးတွေကြားတွေဟာယနာဆိုတဲ့အကောင်တွေနော်ဟာယနာဆိုတဲ့အကောင်အောင်ဆိုတဲ့အကောင်ပေါ့နော် ဗမာပြည်မှာတော့အောင်းကိုရှာမတွေ့ကြဘူးတရိษာအောင်းပေကြီးထဲမှာပါတာနိအစ္ဆတရိษာသူကရမဟိန္ဒဆိုအဲ့ဒီတရိษာဆိုတဲ့အောင်းဆိုတဲ့အကောင်ဟာအသားစားတဲ့ကြမ်းကြုတ်တဲ့အကောင်ပဲအဲ့ဒီအောင်းဆိုတဲ့အကောင်ကိုအင်္ဂလိပ်လိုတရိษာကိုဘာသာပြန်တော့ဟာယိနလို့ပြန်တယ်ခွေးတုဝတ္တုသူ့ဩရာကတူကြီးသလိုပဲအတန်ကအုပ်လိုက်နေတယ်ဝါကျင့်ညင်အကွက်တွေနဲ့ ခါကုန်းကုန်းလေးနဲ့သွားတွေ့ကြပါလိမ့်မယ်ခဏခဏချင်းသေးတောင်မသိမကြောက်ဘူးသူတို့ကအုပ်လိုက်နေတယ်အဲ့ဒီဟာဤနာဆိုတဲ့ကောင်ကအောင်းပဲဖြစ်မယ်သို့တော့ဗမာပြည်ကအောင်းကိုနွားတွေပါတွေနဲ့ဟိုတိဘက်နွားတို့ပါတို့တချို့ထင်းတယ်တကယ်ကတော့အောင်းသားမစားရဘူးဆိုတာအဲ့ဒီချင်းသေးတို့လို့သာသာတတဝါမို့မြတ်စွာဘုရားမစားရဘူးလို့ပြောတာသူတို့ကဒုက္ခပေးတယ်ပေါ့နော်အဲ့ဒီကောင်က သူ့ရဲ့မေးရိုးကအမတန်ကြီးတယ်သူကိုက်လို့ရှင်တော်တော်ခက်တယ်မေးရိုးတန်တဲ့အကောင်ဖြစ်တယ်ချင်းသေးတောင်မှဝိုင်းကိုက်တယ်သူတို့အုပ်လိုက်ဆိုရင်ကိုက်တယ်ဒီကောင်တယ်ဝုံးမလွေလို့ကောင်ပဲဝုံးမလွေလို့မလှဘူးသူကအဲ့ဒါအောင်ဆိုတဲ့အကောင်ပဲဖြစ်မယ်အဲ့ဒါလို့သားရဲ့တရိษံတွေကိုအနာနာမှမရှိအောင်ပြီးတော့အတန်ဆိုးနဲ့မြည်ရတဲ့ငှက်တွေ မောင်းထုတ်ထားခဲ့တယ်အကုန်လုတ်ပေးထားရတယ်ပေါ့နော်အေးချောင်းအဲ့ဒီဒေသကိုဖန်လိပြီးတော့အတန်ဆိုနဲ့မြည်တယ်ငှဲ့ဆိုတာဟုတ်တယ်ငယ်တော့ကြားဘူးတယ်ပူစီတို့ဒီတို့တို့ဆိုတာတိတ်ကြောက်စရာကောင်းတာညကြီးမှာအော်နေတော့ကြောက်စရာကောင်းတယ်ငယ်တော့ကြားဘူးတယ်အခုတော့ဒီကောင်တွေတိတ်ပြီးတော့မကြားရတော့ငယ်တော့ရွာတွေမှာရှိတယ်ညဆိုရင်တကောင်ကြလာတယ်ပူစီဒီတို့ဆိုတော့ အဲ့ဒီဟာတွေကိုအကုန်လုံးမောင်းထုတ်ပြီးတော့ဝိသကျုံနတ်သားကအကုန်လုံးရှင်းပြီးတော့ပေးထားခဲ့ပါတယ်တဲ့အဲ့တော့တေမိယကုမာရဟာတိခေါရောင်ဆိုးထားတဲ့အယောင်ဆိုးထားတဲ့တိခေါသင်္ကန်းကိုဝတ်တင်းတဲ့ရည် သင်းတဲ့ရေထိုင်ထိုင်စရာသင်းတဲ့ရေကိုပခုံးပေါ်တင်သင်းတဲ့ရေဆိုတာလဲပမာပြေမှာသင်းတဲ့ဆိုတော့ဟိုကြက်တဲ့အနဲ့လို့ယူဆတဲ့ပုံကိုယ်တွေကယူဆတယ်အမှန်ကတော့ကြက်တဲ့နဲ့တော့မဟုတ်တော့သမင်းလို့កောင်ပဲဖြစ်မှာပေါ့နော်ဒါလည်းပြောစရာတွေအများကြီးရှိတယ်မပြောတော့ပါဘူးအဲ့ဒါအစိနာကမ္မဆိုတာတင့်တဲ့ရေတင့်တဲ့ရေကသူတို့ရဲ့ ရသေးတွေရဲ့သူတော်ဆောင်သူတော်ကောင်းတွေဆောင်တဲ့သူတို့ရဲ့ဟိုသင်္ကေတဒါမို့ရသေးဝေရင်တင့်တဲ့ရည်ကိုပခုံးမော့တင်းတယ်ဒါသူတို့ရဲ့သင်္ကေတတစ်ခုဆိုတာရှိတယ်ပေါ့နော်အဲဒီမှာရသေးတွေသုံးတဲ့ဆန်ချစ်ကိုကောင်းပေါ်မှာစွတ်ရသေးတွေဟိုထမ်းတဲ့တဘိုးလေးပြိခရာတွေထည့်ပြီးတော့ထမ်းတဲ့တဘိုးလေး ပခုံးပေါ်တင်တောင်ဝေးလေးကိုလက်ကဆွဲပြီးတော့ရှက်သေးတွေရဲ့ထုံတန်းစင်လာသွာလာလှုပ်ရှားမှုတိရမိုးကြောင်ကထွက်ပြီးတော့သူ့ကိုယ်သူလမ်းလျှောက်ပြီးတော့ဒီဘဝရောက်ချင်တာကောင်းလိုက်တာလို့စိတ်ထဲမှာကြည်နူးနေတယ်ကိုကိုကိုအဲ့လိုတေမြတ်ကုမာရာအဲ့ဒီဈဉ္ညာအစစ်မှာအစက်လေးမှာ ကာရရုခလို့ခေါ်တဲ့ခပြင်းပင်လို့လည်းပြောကြတယ်ဒါပေမဲ့လို့တီဟိုမှာတုန်းကတော့ဒီကာရရုခဆိုတာကိုတွေ့ခဲ့တယ်ဘူးလေအပင်ဆောင်ကလေးပဲပမာရီကတော့ကပြင်းပင်လို့ပြန်တယ်နော်အဲ့ဒီအရွက်ကလေးကိုအဲ့ဒီအရွက်ကိုတရားမင်းပေးထားတဲ့အိုးထဲမှာဆားမပါအချင်းမပါ ရေထဲမှာအိုးထဲမှာပြုတ်ပြီးတဲ့အခါကျတော့အဲ့ဒါလေးကိုဖုံးပြီးသုံးဆောင်ပြီးပြမစိုးတရား၄ပါးကိုမေတ္တာကရုဏာမုဒိတာဘာဝိတာကရုဏာမုဒိတာဥပ္ပခာတီတရားတွေကိုပွားပြီးတော့စံပေညင်းနေရပြီချမ်းချမ်းသာသာအဲ့လိုနေတယ်တဲ့ဒါခမီးတော်မင်းကြီးမလိုက်လာခင်အဲ့တော့ဒီနေ့ဒီနေရာမှာပဲတခါရကြအောင်ဆို တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့တေမိယကုမာရမင်းသားဟာထီဘွားရောက်ဖို့ရအတွက်16နှစ်လုံးလုံးဒုက္ခခံပြီးတော့ကြိုးစားအထုတ်ခဲ့တာသူဖြစ်ချင်တာဖြစ်ရလို့အမတမကျေနပ်ဝမ်းသာတဲ့အဆင့်ပီတိတွေဖြစ်ပြီးတော့တရားဓမ္မကိုကြည်ကြံကြိုးကုပ်အထုတ်တဲ့ရှင်သေးသူတော်စင်ဘဝကိုရှောက်ရှိသွားတာဖြစ်တယ်ဆိုတာမှတ်သားကြပြီးမိမိတို့ကိုယ်တိုင်လည်းကြိုးစားအထုတ်နိုင်ကြပါစေကုန်သတည်း Alleluia. Alleluia. Alleluia.